အားလုံးပဲမင်္ဂလာပါဖေရပြီးတော့လည်းပြောရမှတော့မဝင်မရဲဖြစ်ဟာကိုကြီးကဆရာဆရာကြီးတွေပြောတာလည်းပြီးတော့တိမ်နေသွားပြီးတော့ဗာမီနဲ့ပဲပြောပါမယ်ဖေရပြီးတော့ရဲ့ခေါင်းစဉ်ကတော့ Buddhist ethic of duty and discipline for the parent and child လို့မိဘနဲ့သားသမီးတို့ရဲ့တောင်းဝတရားလေးတွေကြောင်းပါဖေရ ဒီရောလောကကြီးကိုဒီချို့စာပေမှာဆိုတာဒီရောတို့ရဲ့နေထိုင်တဲ့လောကကြီးဟာအင်မတန်မှကျယ်ဝန်းပါတယ်ဗျအဲ့ဒီကျယ်ဝန်းတဲ့စောပိုင်းကာလတွေမှာတော့ဒီရောတို့ရဲ့ဒီလောကကြီးမှာတတော်တွေတောတောင်တွေနဲ့ဖုံးလွှမ်းနေမယ်နောက်ပိုင်းတဖြည်းဖြည်းလူစားဆိုတဲ့တတ္တဝါတွေများပြားလာတာနဲ့အမျှဒီလိုဒီတက်တော်တောတောင်တွေကလည်းတပြင်းနဲ့ပြုံးတိလာတချို့တာရတိရစ္ဆာန်တွေဆိုမျိုးတုံးတဲ့အချိန်ထိမျိုးတုံးလောက်တဲ့ အဆင့်ဒီရောက်လာကြပြီဗျာညီမျိုးနဲ့အဓိကပြောချင်တာတော့ဒီရောတို့အဲ့လိုတနေ့တခြားလူဦးတွေများများလာတာဒီဒါဒီရောဒီလူကြီးလူတွေဆိုတာကမိုးဘော်ကကြာလာတာလည်းမဟုတ်ပါဘူးဗျာဒီရောတို့ဒီလူစားနှစ်ယောက်ပြည့်တဲ့မိဘနှစ်ပါးအနေမှာဆင်းသက်လာတဲ့အတွက်ကြောင့်တနေ့တခြားဒီလူကြီးတွေများလာတာပါဗျာဒီရောတို့မြန်မာနိုင်ငံမှာ ဒီအင်္ဂလိပ်လာကိုစတင်ကြာရောက်တဲ့ချိန်မှာတော့လူကြီးက14တန်းလောက်ရှိတယ်လို့တချို့ဒီစရင်းတွေကဆိုကြတယ်ဗျဒီ1980နဲ့သုံးခုသကောင်စင်းဆရာဆိုရင်လူကြီးကတန်း30လောက်ရှိပြီ99ခုမှာ345တန်းလောက်ရှိပြီဒီနေ့2000ပြည်ဒီကျော်ပြီးတဲ့နောက်ပိုင်းမှာတော့တန်း90လောက်ရှိတယ်လို့ဒါတချို့ဒီသကောင်စင်းတွေကဆိုထားတယ်ဗျဒီကပြောချင်တာဒီလိုအဲ့လိုလူကြီးတစ်နေ့တစ်ခြားများလာတာဒီအဲ့ဒီလူကြီးတွေဒီ သူ့အလိုလျောက်မိုးဘဝနေကြလာတာမဟုတ်ပဲဒီလူသားဆိုတဲ့မိဘနှစ်ပါးနေမှဆင်းသက်လာလို့ဒီလူကြီးရဲ့တဏှိတခြားများလာတာပဲတဏှိအပြင်ပြောရရင်မိဘနဲ့အဲ့လိုမိဘနှစ်ပါးကြောင့်သာသမီတွေဖြစ်လာရတယ်ဒီသာသမီဆိုတာလေသာသမီနဲ့မိဘဆိုတာအချင်းချင်းနေဖြစ်တဲ့အတွက်ကြောင့်ကင်းလို့တော့မရဘူးဗျာဒီလိုအာဝိနာဘာဝလို့ဆိုရမယ်ဗျာမိဘနဲ့သာသမီကကင်းလို့မရတယ်လို့ဒီသာသမီနဲ့မိဘဆိုတာလေကင်းကောင်းတဲ့အရာတွေမဟုတ်ပါဘူးဒါပေမဲ့ဒီမိဘနဲ့သာသမီး ဖြစ်လာတဲ့လောကမှာရှိလာတဲ့ထူးဆန်းမှုမဟုတ်ပေမဲ့ဒီတို့ထူးဆန်းတာတို့ကတော့ဒီမိဘနဲ့သားသမီးတွေရဲ့ကျင့်ရမယ်ကျင့်ဝတ်တရားလေးတွေကတော့ထူးဆန်းမှုမထူးဆန်းမှုဆိုတဲ့သဘောလေးတွေတော့ရှိပါတယ်ဗျာဒီတော့ဒီနေရာမှာနန်းငယ်ပြောချင်တာကဒီလိုလောကမှာပြောရတဲ့ဒီတောင်းဝန်နဲ့ဝတရားဆိုတာလေးသူတွဲတွဲပြောကြတယ်ဗျာဒါကြောင့်လည်းမိဘတောင်းမိဘဝတရားဆိုတဲ့ဒီဝတရားကျင့်ဝတ်၅ပါးကိုပဲတောင်းဝန်နေနဲ့တချို့ပြောကြတာရှိပါတယ်ဗျာ ဒီရောအနေနဲ့ဒီနေ့တပြောအမြင်လေးပြောရမယ်ဆိုရင်တောင်းဝန်ဆိုတာကတော့ဟိုလှုပ်တဲ့လှုပ်ဖို့အခွင့်ကြုံလာမှလှုပ်ရမယ့်ကိစ္စကိုတောင်းဝန်လို့တပြောအမြင်တယ်တပြောလို့ဒီဝီနီလို့ဆိုရင်တော့ပုပ္ပါကိစ္စလို့ပြောမလားမသိဘူးဗျာဝတရားဆိုတာကြတော့တပြောလို့ဒါမပြုတ်မနေပြုတ်ကိုပြုတ်ရမယ့်အလုပ်လို့တပြောမြင်ပါတယ်ဗျာဒီလိုလိုဝီနီနေနေဆိုရင်ဒါပုပ္ပါကရဏပေါ့ လောက်ကိုလောက်ရမယ်အဲ့ဒီမှာရောတို့ဒီသားမိဘနဲ့သားသမီးတွေဖြစ်လာကြပြီမပေါ်လာကြပြီဆိုရင်မိဘတွေမှာလည်းရောတို့ဒါသင်္ကာလောဝါဒတုံမှာတီလင်းဟောထားတာရှိပါတယ်ဗျာမိဘရဲ့ကျင့်ဝတ်တွေ၅ပါးသားသမီးရဲ့ကျင့်ဝတ်၅ပါးဆိုပြီးဆိုထားတာရှိပါတယ်ဗျာအဲ့တော့ဒီရောတို့ဒီမိဘနဲ့သားသမီးဖြစ်လာတဲ့အခါမှာမိဘတွေဒီသူတို့လူစားတယောက်ဖြစ်လာလို့သားသမီးရလာရင်ဒီမိဘတွေဟာငါတို့ရဲ့သားသမီးလေးတွေဖြစ်လာပြီဆိုတော့မိဘစိတ် ငါတို့ဟာဒီသားသမီးတွေရဲ့အမိအဖတွေဖြစ်တယ်ဆိုတော့စိတ်လေးဝင်လာရင်စိတ်စိတ်ခါစိတ်ထားကောင်းလေးရှိလာပြီဆိုရင်တို့ဒီဒီသားသမီးတွေရဲ့အပေါ်မှာတို့ကောင်းကောင်းပြုမှုကျင့်ကြံကြတယ်ဗျတနည်းအားဖြင့်ပြောရင်တို့ရဲ့ဝတရားလေးတွေကိုတို့ကြည်ပြောင်းလှုပ်ဆောင်ကြပါလိမ့်မယ်ဗျာဒီကတော့ဒီနေရာမှာသားသမီးတွေကများသောအားဖြင့်ဒါမိဘနဲ့အနေနဲ့များတဲ့တော့မိဘရဲ့အတုကိုလိုက်ကြတာများပါတယ်ဗျာဒီကတော့ idiot ပါဠိတော်မှာပုဒ္ဒတုတ်ထဲမှာပြောတာတော့သာသမီ၃မျိုးပြထားပြအတိဇာတတို့ဒီအနုဇာတအဝဇာတပေါ့ဒီရောဒါဒီဇတ်တော်တွေမှာတော့အများကြီးရှိပါဗျာသောမတတတို့ဒီတယောဓမ္မဇတ်တို့ဆိုတာဒါသမိဘထက်တာတဲ့သာသမီတွေပေါ့ဗျာအဝဇာတဆိုတာဒီဒီရောတို့ဟိုမာဒနာတထေသာတို့ပြောမလားဗျာသူတို့မိဘလက်ထက်ကချမ်းသာခဲ့မြဲသူ့လက်ထက်ရောက်တော့ မိဘရဲ့အဆင့်မိအောင်ကိုမလိုက်နိုင်ခဲ့တာတွေရှိပါတယ်ဗျာအဲ့တော့မိဘတွေဒီသားသမီးတွေရဲ့တနည်းအားဖြင့်သားသမီးတွေရဲ့ရှေ့သွားရှေ့သွားလမ်းပြလည်းဖြစ်တယ်လို့မိဘတွေကရှေ့သွားလမ်းပြမကောင်းခဲ့ရင်သားသမီးတွေကလည်းကောင်းတာနေပါတယ်ဗျာဒီနေ့ခေတ်မှာတော့သားသမီးဒီမိဘထက်တာလွန်တဲ့သားသမီးဆိုတာအင်မတန်မှရှားသွားပါပြီဗျာအနုဇာတအဆင့်လောက်မိဘရဲ့လမ်းစဉ်ကိုလိုက်တဲ့သားသမီးတောင်မှ ရှားသွားပါပြီဗျာ ဒါမှမဟုတ်လည်းအဲ့ဒီလိုမိဘရဲ့ဒီရှေ့ဆောင်လမ်းပြမှုနေခဲ့လို့ဒီနေ့ခေတ်မှာတချို့ဒီတာသမီရနေမှာမိဘကိုတတ်တာမျိုးတွေပြန်ပြီးစော်ကားတာမျိုးတွေအဲ့လိုဒီသတင်းလေးတချို့ကြားနေရတယ်ဗျာအဲ့ဒါကတော့ဘာဖြစ်လို့ဆိုမိဘတွေကိုယ်တိုင်ကိုကတာသမီတွေရဲ့ရှေ့မှာစံပြအဖြစ်မနေခဲ့ကြလို့တပြီတော့မြင်ပါတယ်ဗျာဒီညမှာမိဘရဲ့ဝတ္တရားငါးပါးတော့ဒီဟာဥစဉ်တို့ရှင်ပြတို့တီးပြီးသားဖြစ်တဲ့အတွက်တပြီတော့ကြည်ကြီးမပြောတော့ပါဘူးဗျာမကောင်း မေတ္တာကောင်းရာညွှန်လက်မိဘတွေရဲ့တာဝန်ဒီနံပါတ်1မကောင်းမှုကိုတားမြစ်ရမယ်ဆိုတာဒီမကောင်းမှုကိုတားမြစ်ရုံနဲ့မဟုတ်ပဲကောင်းတဲ့နေရာတွေကိုလည်းညွှန်ပြပေးတတ်မှသာလျှင်သူတို့တာဝန်ကြီးပါလိမ့်မယ်မကောင်းမြတ်တာကောင်းရညွှန်လက်အတက်တင်စီဆိုတာမှလည်းပဲအတက်တင်တဲ့ကမှလောကီအတက်သာမကပဲလောကုတ္တရာဖြစ်တဲ့ဘာသာရေးအတက်ဘာသာရေးအသိဉာဏ်တွေကိုလည်းသိသင်ပေးမှသာလျှင်ပြည့်စုံလုံလောက်မယ်လို့ထင်ပါတယ်ဗျဒီနေ့ကများသောအားဖြင့်တော့မိဘ တိုင်းဟာမိမိတို့ရဲ့သားသမီးကိုလောကီဘွဲ့လောကီပညာလေးရရောက်ရလောက်ယုံတဲ့တချို့ကတောင်းဝန်ကြေကြပြီလို့ထင်းနေကြတာလေးတွေရှိတယ်ဗျာအဲ့တော့အဲ့လိုလောကီဘွဲ့လောကီပညာရရောက်ရလောက်ယုံတဲ့တောင်းဝန်ကြေကြတဲ့ထင်းတဲ့မိဘတွေကိုတပည့်တော်မြင်တဲ့ထင်တော့ဒီမိဘတွေကသားသမီးတွေရဲ့ပုံမှာတဘဝပဲရှစ်တယ်လို့တပည့်တော်မြင်ပါတယ်ဗျာလောကုတ္တရာမွေပေးတဲ့သားသမီးတွေလောကုတ္တရာမွေပေးနိုင်တဲ့မိဘတွေ နော်ဒီလောကီလောကုတ္တရနှစ်ပြာသောမွေပေးနိုင်တဲ့မိဘတွေသာလျင်သာသမီတွေကိုနှစ်ဘဝချစ်တဲ့မိဘတွေလို့ပြီးတော့ဆိုကြပါတယ်ဗျာဒါကမိဘတွေရဲ့ဒီအသက်တင်ညာတင်ပေးတဲ့အပိုင်းပါဗျာနောက်မိဘတွေမှာဒီနေ့ခေတ်ပူပြီးအားနေကြတာနော်ဒီပေးဝေပေးဝေနှီးရင်ဆိုတဲ့နေရာမှာသာသမီတွေစီးပွားရေးလုပ်ဖို့ချိန်တန်းလာတဲ့ခါမှာမိဘတွေကသာသမီတွေပေါ်မှာယုံကြည်ကြည်နဲ့အားပေးတာမျိုးနော်ဒီထိန်းကျောင်းပေးတာမျိုးမရှိကြပဲ မိဒီသားသမီးတွေရဲ့ပုံမှာဒါချုပ်ချယ်တာလေးတွေလည်းရှိလာတာတွေ့ရတယ်ဗျမှန်ဆိုရင်တော့ဒါမိမိမိဘတွေကသူတို့ရဲ့ခြေထောက်ပေါ်မှာသားသမီးတွေရက်တည်နိုင်ပြီသူတို့ဝါသနာပါတဲ့စီးပွားရေးတစ်ခုကိုလုံနိုင်ပြီဆိုရင်မိဘတွေနဲ့ထိန်းကျောင်းမှုလေးပဲလုပ်ပေးတယ်လို့ပြောထင်ပါတယ်ဗျာဒီသားသမီးတွေအပေါ်မှာထိန်းချုပ်တာမျိုးဒါပိတ်ပင်တာမျိုးတွေမလုပ်ဘဲသူတို့ရဲ့လမ်းလေးတွေစောင်းနေရင်တဲ့ပေးဖို့ဆိုတော့ဒီလမ်းဒီ အမြင်လေးတွေရှိဖို့လိုတယ်လို့ဒီပြောထင်ပါတယ်ဗျာဒါကြံတဲ့ထိမ်းများချင်းနဲ့ဝန်ငါရင်ပါညာတော့ဒီရောတို့ဒါအသိကိုလူကြီးမပြောတော့ပါဘူးဗျာနောက်သားသမီးတွေကလည်းပဲအဲ့လိုမိဘတွေကသူတို့ရဲ့ဝတ္တရားအတိုင်းကြင်ကြံခဲ့ကြမယ်ဆိုရင်မိဘတွေကလည်းပဲသားသမီးတွေရဲ့ပုံမှာသားသမီးတွေကလည်းမိဘတွေရဲ့ပုံမှာပြုရမယ့်ဟာလေးတွေရှိပါတယ်ဗျာဒါကျွေးမွေးမပြတ်တာမိဘတွေကငါတို့ငငယ်ရွယ်ရနေဒီနေ့ဒီချိန်ထိကျွေးမွေးလာလို့ဒီခန္ဓာနဲ့နော်ဒီဘဝဒီချိန်မှာဒီလိုလှုပ်တွေလှုပ်နေရတယ် မိဘတွေတနေ့တစ်ချိန်တက်ကြီးလာတယ်မှာငါတို့ပြန်ပြီးတော့ပြုစုလုပ်ကြည့်ရမယ်ဆိုတော့အမြင်ဟာလည်းပဲဒါမိဘတွေပေါ်မှာမူတည်တယ်လို့တပည့်တော်ထင်ပါတယ်ဗျာမိဘတွေကိုယ်တိုင်ကသူတို့ရဲ့အဖိုးဘွားတွေကိုဒီလိုပြုစုလုပ်ကြည့်မယ်ဆိုသားသမီးတွေကလည်းမိသူတို့ရဲ့မိဘတွေကိုအတုလိုက်ပြီးတော့ဒီမိဘတွေကိုပြန်ပြီးတော့တဆင့်ပြုစုလုပ်ကြည့်တာတွေဖြစ်လာမှာပါဗျာအဲ့တော့တချို့ဒီရောတို့စာလေးတစ်ခုတွေ့တယ်ဗျာအဲ့တော့ theory စာလေးတစ်ခုရေးထားတော့ဒီလောကမှာတဲ့သားသမီးတွေကသူတို့ရဲ့တောင်းဝန်တရားကိုကြည်ခဲ့မယ်ဆိုရင်ဘိုးဘွားရိပ်တာတွေရှိစရာမလိုဘူးတဲ့မိဘတွေကလည်းသူတို့ရဲ့တောင်းဝန်တရားတွေကိုကြည်ခဲ့မယ်ဆိုရင်မိဘမဲ့ကလေးကြရာတွေရှိဖို့ဆိုတာမလိုဘူးတဲ့ဒါတော့သူတို့ဇာရေးသူရဲ့အမြင်ပေါ့ဗျာအဲ့တော့ဒီလိုနည်းနည်းလေးကတ်မယ်ဆိုရင်တော့ဒီစစ်ဘေးတန်တွေကျုံနေတာမျိုးတွေဆိုရင်တော့ဒါမိဘတွေကသူတို့တောင်းဝန်မကြည်ကျင်လို့တော့မဟုတ်ဘူးပေါ့ဗျာ ပတ်ဝန်းကျင်ကာလဒီတနည်းပြောရင်ကာလဝိပတ္တိပြောမလားဗျအဲ့ဒီအခြေအနေကြောင့်သူတို့ရဲ့သားသမီးလေးကိုစွန့်ပစ်ရတာမျိုးတွေတဲ့ရှိကောင်းရှိလိမ့်မယ်ပေါ့အဓိကဆိုလိုချင်တာကတော့ဒီသားသမီးတွေနဲ့မိမိတို့ရဲ့မိဘတွေကိုဘယ်လိုချီနေပဲရောက်နေရောက်နေမိမိတို့ရဲ့ကျင့်ဝတ်လေးတွေမိမိတို့ရဲ့ပြုလုပ်ပြုလုပ်ရမယ့်ဝတ္တရားလေးတွေကိုပြန်ပြီးတော့ပြုကျင့်ရမယ်ဆိုရင်တော့ဒါလည်းမိဘနဲ့သားသမီးအချင်းချင်းပြန်ပြန်အညာမညာသဘောတရားရ မိဘနဲ့သားသမီးရဲ့ကြားမှာငြိမ်းချမ်းမှုဆိုတာရှိလာမှာပါဗျာတနည်းအားဖြင့်ပြောရင်တော့ဒီနေ့အတီးကပြောတော့နားလည်မှုမရှိရလို့တနည်းအားဖြင့်သူတို့မိဘနဲ့သားသမီးဟာအတ္တတွေတယောက်နဲ့တယောက်ဦးစီးနေရတဲ့အတွက်ကြောင့်လားဒီနေ့မိဘနဲ့သားသမီးတချို့ဒါအမွေပြဲဆွန်းလို့ဒါမျိုးတွေမိဘကသားသမီးကိုပြန်တတ်တာမျိုးမိဘကဒီသားသမီးကမိဘကိုပြန်ပြီးစော်ကားတာမျိုးတွေဒီဒါအတ္တကိုဦးစီးနေကြတဲ့အတွက်ကြောင့် ဒီသူတို့ရဲ့မိသားစုဘဝငြိမ်းချမ်းမှုမရတာလို့တပီတော့မြင်ပါတယ်ဗျာအဓိကနေရာပြန်ဒီမိတို့ရဲ့ကျင့်ဝတ်တရားလေးကိုသိမယ်မိတို့ရဲ့အတ္တလေးတွေကိုလည်းပဲမိတို့ရဲ့အတ္တလေးတွေအတ္တလေးတွေကိုလည်းမိတို့မိမိတို့ကိုယ်တိုင်မြင်အောင်ကြည့်ပြီးအတ္တလေးတွေကိုဘေးဖယ်ပြီးတော့နားလည်မှုလေးတွေနဲ့မိဘနဲ့သားသမီးအပြန်အပြန်အလန့်လန့်တောင်းဝတရားတွေသိပြီးတော့ပြုကျင့်ကြမယ်ဆိုရင်ဒီနေ့ခေတ်မိဘနဲ့သားသမီးတွေလာဖြစ်လာတဲ့ အမှုအခင်းတွေဆိုတာပေါ်လိမ့်မယ်လို့တော့တပြောမထင်ဘူးဗျာအဓိကနေကတော့သူတို့အတ္တလေးတွေဘေးဖယ်ပြီးနားလည်မှု ရှိကြရင်မိဘနဲ့တာသမီတွေငြိမ်းချမ်းတဲ့မိသားစုဘဝတွေဖြစ်လိမ့်မယ်လို့ထင်ပါတယ်ဗျာဗီဒီယိုရဲ့ presentation ကိုဒီမှာပဲညီကုန်းရှုပ်ပါတယ်ဗျာဒီနေ့ မှန်ပါပြီးပါဘေးရထားမေးတဲ့လူမှန်ပါမေးရမေးရင်းရောက်ပြီဆိုတော့ပြီးတော့ဘုရားအရင်ဒီဘုံလေးလို့ခေါ်အဲ့လိုလူတွေတရားပါပြီးပါဘုရားတွေဟုတ်လားဒီဘုံကလည်းသူ့ကိုမေးလို့ခေါ်အဲ့လိုမေးရင်မေးလို့တော့ဒီလိုရမေးတယ်နော်မေးရင်ဒီလိုရမေးတယ်ဒီရောအမြင်ပဲပြောမယ်ဖေ။မှန်ပါ မိဘကတော့ဘလောက်ပဲဒီသူ့မှာမိဘဝတ္တရားကြီးကြီးမကြီးကြီးပေါ့ဗျာလူဖြစ်လို့မွေးလိုက်ပြီဆိုတာနဲ့ကွာသူ့မှာကျေးဇူးတွေရှိပြီလို့ပြီးတော့မြင်ပါတယ်ဗျာအဲ့တော့အမေလို့ခေါ်လိုက်တယ်သူကသူကြီးကြီးမကြီးကြီးဒီကျွန်းမကြည်တာဒီဒီမိဘနဲ့ပဲဒီအမေနဲ့ပဲဆိုင်တယ်လို့ဒီရောမြင်ပါတယ်သူကအမေလို့တော့ဒီရောခေါ်ထိုက်တယ်လို့မြင်ပါတယ်ဗျာဟိုမိတို့ရလည်းပဲသူအသက်ရှင်ဒီဒီသားသမီးလေးတွေသူမိမိဘရင်အမေအမေရင်ပြစ်သွားလို့သူကပြည့်စုံတယ်ဆိုရင်သူလည်းပဲဟိုမိဘနဲ့ ဒန်းတူတော့ထားထိုက်တယ်လို့ပြီးတော့မြင်ပါတယ်ဗျာဒီပါကျွန်တော်စိတ်များချင်းပိုင်းပြီးကျင်းမှန်ပါရွယ်ချက်ရှိရတယ်တော်လည်းလာဖြစ်နေမှာဒီသာသမီကိုဒီကလည်း post ပြီးတော့ mail လုပ်တာပေးဆိုင်ပြီးတော့ထိများချင်းနဲ့ဝန်သားနဲ့ဒီကိုယ့်သမီးနောက်တော့တာရွေးချယ်တိုင်းကိုပေးတယ်လို့ပြောချင်အဲ့ဒါတော့မကောင်းတဲ့ ယူယူတော့တားပြတာဟုတ်တယ်ဒါပေမဲ့သူရွေးချယ်ပိုင်တော့ကပ်ပြန်နေရောက်နေမလားပြီးတော့ဆောကပြောလိုက်တယ်ဒီတာသမီတွေလှုပ်တဲ့လမ်းကြောင်းမှာမိဘတွေကပိတ်ပင်မှုမလုပ်ဖဲနဲ့သူတို့ရဲ့လမ်းကြောင်းလေးကိုပဲတဲ့ပေးဖို့နော်တဲ့ပေးမဲ့ဒီဟိုလိုပေါ့နော်ဒီဟိုတဲ့ပေးနိုင်တဲ့စိတ်ဓာတ်လေးတွေရှိဖို့လိုတယ်လို့ဒီပြောပြောခဲ့တယ်ဗျဟိုလိုပိတ်ပင်ဖို့ဒီမိဘတွေမှာတော့မထားသင့်ဘူးပေါ့လေအဲ့ဒီစိတ်လေးအဲ့လိုမျိုးတာပြတဲ့ဒီ medical side အဲ့လို force ပြီးရမိဘရှိတယ် ဒီမိဘတွေကတော့များသောအားဖြင့်သားသမီးပေါ်မှာမကောင်းတဲ့ဟိုစိတ်နဲ့တားတာတော့နည်းလိမ့်မယ်ဗျာဒါမိဘတိုင်းကတော့မိဘတိုင်းဟာဟိုသားရွှေဦးထမ်းလာတာပဲမြင်ကျင်တယ်လीမှအဲ့တော့အဲ့တော့အခြေခံပြီးဒီသားသမီးကို force ပြရတယ်ရှိတယ်ဒါမှအဲ့လိုမျိုးကြတာဟိုထားပါဟိုချမ်းသာတည်တင်တာဟုတ်တယ်ဒါမှဒါပေမဲ့ဟိုပြီးသားတဲ့ယောက်ျားကသူ့ကောင်းမလေးရဲ့အခြေလေးမရှိဘဲနဲ့ယူရမယ့်အခြေအနေမှာဆိုရင် မိဘတော့ကောင်းနေတယ်လို့ဟုတ်တယ်ဒါလည်းတကယ်ဖြစ်နေလားသူတို့မှမြတ်တာလည်းမရှိဘူးအဲ့လိုမျိုးအခြေအနေတော့ဒါတော့အစတော့အဆင်မပြေဘူးပေါ့နောက်ပိုင်းပြေသွားလိမ့်မယ်လို့ထင်ပါတယ်အဲ့လိုအဲ့လိုပဲ မိဘတွေကောင်းပြီသားသမီးမကောင်းတာမျိုးလားဒါတော့ဟိုမိဘတွေကတော့သူ့တောင်းဝန်ရတရားတော့သူတို့ကောင်းအောင်နေပေမဲ့သားသမီးမလိုက်တာတော့ဒီသားသမီးရဲ့ကံလို့ပဲဒီရောမြင်နေဆရာသူကသူဟိုမိဘတွေရဲ့ညွန်နဲ့ကောင်းအောင်ညွန်ရဲ့တန်းနဲ့သူမလုပ်တာတော့ဒါသူ့ထိုင်နဲ့သူ့ကံလို့နောက်ပိုင်းဟိုဒီဗြဟ္မဝိဟာရထဲမှာပါတယ်မို့လားဒီနောက်ဆုံးကဥပိ္ပခါကသူသူ့ရဲ့တပိတ္တကမ္မတကဆိုတဲ့သဘောတိုင်းပေါ့လေသူကံနဲ့သူသွားလိုက်မယ်လို့မိဘတွေကအဲ့လိုပဲ သဘောထားလိမ့်မယ်လို့တော့မြင်ပါတယ်ဗျာဟိုလူကြီးမျက်နှလွဲခဲပြစ်တော့မထားဘူးပေါ့ဗျာဘယ်တော့ပဲဆိုးဆိုးနောက်ဆုံးပြောမရရင်တော့တပိတ္တကမ္မတကသူ့ရဲ့ကံအတိုင်းပဲသွားလိမ့်မယ်လို့မိဘတွေကဟိုသူစိတ်ထဲမှာထားလိမ့်မယ်လို့ဒီလိုမြင်ပါတယ်ဒီကနေ့ပါရှိပါတယ်